တရရှင်များမင်္ဂလာပါရှင်ဒီကနေ့2024ခုနှစ်ဇွန်လ26ရက်ဗုဒ္ဓနေ့ညနေပိုင်းသတင်းတွေကိုကျွန်မပွင့်ကတင်ဆက်ပါမယ်အခုပထမဆုံးဂျပန်အေဂရစ်ဘီယင်နာရူဟီတိုနဲ့မီဘီယာမာဆာကိုတို့ဟာပြည်ထိုင်နိုင်ငံကိုသွားရောက်တဲ့နိုင်ငံတော်ခရီးစဉ်ရဲ့တစိ့တစ်ပိုင်းအနေနဲ့ဘာကင်ဟမ်နန်းတော်မှာတည်ခင်းတဲ့ညစာစားပွဲကိုတက်ရောက်ခဲ့ကြတဲ့ဆိုတဲ့သတင်းနဲ့စတင်ပါမယ်အဲ့ဒီနိုင်ငံတော်ညစာစားပွဲကို ဗြိတိန်ဘုရင် Charles နဲ့မိဖုရား Camilla တို့ကအင်္ဂါနေ့မှာတည်ခင်းဧည့်ခံခဲ့တာဖြစ်ပါတယ်။ဧကရာဇ်ဘုရင် Naruhito က Order of the Garter လို့ခေါ်တဲ့ဗြိတိန်ရဲ့အရှေးအကျဆုံးနဲ့အဆင့်အမြင့်ဆုံးသူရဲကောင်းဆုတံဆိပ်ကိုတပ်ဆင်ပြီးညစာစားပွဲကိုတက်ရောက်ခဲ့ပါတယ်။အဲဒီတံဆိပ်ကိုအဲဒီနေ့မှာပဲပြုလုပ်ခဲ့တဲ့နေ့လည်စာနဲ့ဧည့်ခံကြိုဆိုပွဲမှာဗြိတိန်ဘုရင်ဆီကနေလက်ခံရရှိခဲ့တာဖြစ်ပါတယ်။ညစာစားပွဲကိုဂျပန်နဲ့ဗြိတိန်နိုင်ငံကလူပေါင်း၁၇၀လောက်တက်ရောက်ခဲ့ပါတယ်။ ချားစ်ဘီရင်ကကျိုးစိုးနှုတ်ခွန်းဆက်စကားပြောကြရမှာဂျပန်စကားတချို့ကိုထည့်ပြီးပြောကြခဲ့ပါတယ်။ချားစ်ဘီရင်ကဗြိတိန်ကိုထက်ရောက်လာတာကိုကြိုဆိုပါတယ်။ကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုရဲ့အဓိကမှန်တိုင်းကနီးကပ်တဲ့ခင်မင်ရင်းနှီးမှုပါလို့ပြောကြားခဲ့ပါတယ်။ဂျပန်အေဂရစ်ဘီရင်နာရူဟီတိုကချားစ်ဘီရင်ရဲ့မိန့်ခွန်းကိုတုံ့ပြန်ပြောကြားရမှာဒီပြည်တိုင်ခီးစဉ်ကနေအနာဂတ်မှာပုံမကောင်းမွန်အောင်ဖန်တီးကြမဲ့လူငယ်တွေနဲ့ကလေးငယ်တွေစီနှစ်နိုင်ငံကြားကချစ်ကြည်ရင်းနှီးမှုကိုလက်ဆင့်ခံပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။ ဂျပန်နိုင်ငံကဧကရာဇ်ဘီရင်တစ်ပါးနဲ့မီဘီယာတစ်ပါးတို့ဗြိတိန်နိုင်ငံကိုနိုင်ငံတော်ခရီးစဉ်အနေနဲ့တွားရောက်တာဟာဒီဒီဇိန်ကတတိယကြိမ်မြောက်ဖြစ်ပါတယ်ရှင်။ဗုဒ္ဓနေ့အစောပိုင်းကမြောက်ကိုရီးယားရဲ့ပဲထင်းတုံးကြီးစမ်းသက်ပြစ်လွတ်မှုဟာအောင်မြင်ခဲ့ပုံမရကြောင်းနဲ့အဲ့ဒါနဲ့ပတ်သက်ပြီးစမ်းစစ်လေ့လာနေတယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။အဲ့ဒီတုံးကြီးကိုပြုံရမ်းမြို့အတွင်းဒါမှမဟုတ်အဲ့ဒီအနီးတစ်ဝိုက် area ကနေမနက်9နာရီခွဲလောက်ကပြစ်လွတ်ခဲ့တာဖြစ်ပြီးပြစ်လွတ်မှုမအောင်အောင်မြင်ခဲ့ပုံမရဘူးလို့ပူးတွဲစစ်ဦးစီးချုပ် ယုံကပြောကြားခဲ့ပါတယ်။အဲ့ဒီဒုံးကြီးကိုဂျပန်ပင်လယ်ဘက်ကိုဦးတည်ပြစ်လွှတ်ခဲ့တာလို့သိရပါတယ်။ Yonhap News Agency ရဲ့ဆိုရမြောက်ကိုရီးယားဟာအတန်တက်အလွန်မြန်တဲ့ဒုံးကြီးကိုစမ်းသပ်ပစ်လွှတ်ခဲ့ပုံရပြီးအဲ့ဒီဒုံးကြီးဟာကီလိုမီတာ250လောက်အကွာအဝေးထိပြန်တန်းခဲ့ပြီးနောက် စမ်းသပ်မှုမအောင်မြင်ဖြစ်ခဲ့တယ်လို့ယူဆရကြောင်းစစ်ဖက်သတင်းရင်းမြစ်တစ်ခုကပြောပါတယ်။အဲဒီလိုစမ်းသပ်ပစ်လွှတ်မှုဟာမေလ30ရက်နေ့နောက်ပိုင်းမြောက်ကိုရီးယားရဲ့ပထမဆုံးကြိမ်ပစ်လွှတ်မှုဖြစ်ပါတယ်။ဘူဆန်ကိုအမေရိကန်လေယာဉ်တင်သင်္ဘောရောက်ရှိလာမှုကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားကတံပြန်အရေးယူမှုတွေပြုလုပ်မယ်လို့သတိပေးပြီးနောက်အခုလိုဒုံးကျည်ပစ်လွှတ်မှုထွက်ပေါ်လာတာဖြစ်ပါတယ်။ USS Theodore Roosevelt လေရင်တင်သင်္ဘောဟာ Freedom Age သုံးနိုင်ငံပူးတွဲစီလေ့ကျင့်မှုသင်မှာပါဝင်လေ့ကျင့်မှာဖြစ်ပါတယ်။အဲဒီလေ့ကျင့်မှုမှာဂျပန်၊အမေရိကန်နဲ့တောင်ကိုရီးယားတို့ပါဝင်ပါတယ်။ကိုရီးယားစစ်ပွဲဖြစ်ပွားမှု84နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့အင်္ဂါနေ့ကတောင်ကိုရီးယားသမ္မတယွန်ဆွန်ယိုကအဲ့ဒီသင်္ဘောကိုစစ်ဆေးကြည့်ရှုခဲ့ပါတယ်ရှင်။ ဂျပန်တောင်ပိုင်း Okinawa ခရိုင်အခြေစိုက်အမေရိကန်တပ်ကလေတပ်ဖွဲ့ဝင်ကိုအရွယ်မရောက်သေးတဲ့ဒေသခံမိန်းကလေးကိုလိင်ပိုင်းဆိုင်ရာစော်ကားမှုနဲ့မတ်လတုန်းကစွဲချက်တင်ခဲ့ကြောင်းသိရပါတယ်။ဒီဇင်ဘာလကအသက်၂၅နှစ်အရွယ် Brannon Washington ဟာ Okinawa ကျွန်းမကြီးအလယ်ပိုင်းကပန်းခြံတခုမှာ အဲ့ဒီကျူးလွန်ခံရသူမိန်းကလေးနီးချင်းကပ်ခဲ့ပြီးကားတစ်စီးနဲ့တင်ဆောင်ခေါ်ထုတ်သွားခဲ့တယ်လို့ဆွဲချက်တင်ခံထားရပါတယ်။သူတို့ဟာတဦးနဲ့တူတီကျွမ်းသူတွေမဟုတ်ခဲ့ကြပါဘူး။အဲ့ဒီကနေကားနဲ့မောင်းထွက်မသွားခင်သူကမိန်းကလေးကိုသူ့အိမ်မှာချက်ပြုတ်ပြီးရုပ်ရှင်ကြည့်ကြဖို့ခေါ်ခဲ့ပြီးနောက်အဲဒီနောက်မင်းကလေးကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့တယ်လို့ဆွဆွဲခံထားရပါတယ်။မင်းကလေးဘက်ရဲ့တိုင်ကြားချက်ကိုလက်ခံရရှိပြီးတဲ့နောက်ဒေသဆိုင်ရာရဲတပ်ဖွဲ့ဟာစုံစမ်းစစ်ဆေးမှုတွေကိုစတင်ခဲ့ပြီးတန်ရရှိသူနဲ့စာရွက်စာတမ်းတွေကိုမတ်လ 17ရက်နေ့မှာနာဟာကိုင်စုံစမ်းစစ်ဆေးရေးမှုရုံးကိုပေးပို့ခဲ့ပါတယ်။စုံစမ်းစစ်ဆေးရေးမှုတွေကမတ်လ28ရက်နေ့မှာဆွဲချက်တင်ခဲ့ပါတယ်။အဲ့ဒီအမှုအတွက်ကြားနာမှုကိုဇူလိုင်လ12ရက်နေ့မှာစတင်မှုစီစဉ်ထားပါတယ်။အရွယ်မရောက်သေးသူ တဦးကိုပြင်မှတ်ထားတဲ့အဲ့ဒီဖြစ်ရပ်ဟာအမေရိကန်အခြေစိုက်စခန်းတွေအနီးမှာနေထိုင်နေရတဲ့ဒေသခံပြည်သူတွေအတွက်တိတိတသားစိုးရိမ်ပူပန်မှုဖြစ်စေတယ်လို့အိုကီနာဝါခရိုင်အုပ်ချုပ်ရေးမှူးထမကီဒန်နီကအင်္ဂါနေ့မှာသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။အဲ့ဒီဖြစ်ရပ်ဟာအမျိုးသမီးတွေရဲ့ဂုဏ်သိက္ခာအပေါ်ကြီးကြီးမားမားထိခိုက်မှုဖြစ်စေတယ်လို့လည်းသူကဖြည့်ဆွတ်ပြောကြားခဲ့ပါတယ်ရှင်။ NHK ဝဂျပန်ကသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်။ဂျပန်နဲ့တောင်ကိုရီးယားဗန်နာရေးဝန်ကြီးတွေကသူတို့ရဲ့နိုင်ငံသုံးငွေကြေးတန်ဖိုးကျလာနေတာကိုစိုးရိမ်နေတယ်လို့အင်္ဂါနေ့ကဆွေးနွေးပွဲမှာပြောကြားခဲ့ကြပါတယ်။ငွေလဲနှုန်းအလွန်အကျွံအတက်အကျဖြစ်နေတာကိုတုံ့ပြန်လှုံ့ဆော်မှုအသင့်ရှိတယ်လို့သူတို့ကပြောကြားခဲ့ပါတယ်။ဂျပန်ဗန်နာရေးဝန်ကြီးဆူဇူကီရှွန်အီချီနဲ့တောင်ကိုရီးယားဗန်နာရေးဝန်ကြီးချွဲဆူမော့တိုဟာတောင်ကိုရီးယားရဲ့မြို့တော်ဆိုမှာငွေကြေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ အဲ့ဒီဆွေးနွေးမှုဟာအိန္ဒိချင်းနိုင်ငံတွေအကြားဆက်ဆံရေးတိုးတက်လာနေတာကိုရောင်ပြန်ဟပ်ပြနေတယ်လို့ရှုမြင်ရပါတယ်။ဂျပန်နဲ့တောင်ကိုရီးယားတို့ဟာအဆင့်မျိုးမျိုးဆွေးနွေးပွဲတွေကျင်းပနေတယ်လို့မစ္စတာဆူဇူကီကပြောကြားခဲ့ပါတယ်။ပူပေါင်းဆောင်ရွက်မှုတွေပုံမှန်နဲ့ဆိုင်လာမယ်လို့မျှော်လင့်ကြောင်းသူကပြောကြားခဲ့ပါတယ်။မစ္စတာကျွဲကနှစ်နိုင်ငံဟာဘုံပြဿနာတွေကိုကင်တွယ်ဖြေရှင်းရမှာမိဖက်တွေဖြစ်ပြီးတင်းလျော်တဲ့မူဝါဒတွေချမှတ်ဖို့အတွက်အတွေ့အကြုံတွေကိုဖလှယ်ဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ဘူတွဲကြေညာချက်မှာနှစ်နိုင်ငံလုံးရဲ့ငွေကြေးတံမိုးတွေအလင်းမြန်ကြ ဆင်းနေတာနဲ့ပတ်သက်ပြီးအထူးစိုးရိမ်နေရလို့ထပ်လောင်းပြောကြားခဲ့ပါတယ်။ဂျပန်နဲ့တောင်ကိုရီးယားတို့ဟာနိုင်ငံခြားငွေလဲလှယ်တဲ့ဈေးကွက်မှာစီးမြင့်စည်းကမ်းနဲ့မညီတဲ့လှုပ်ရှားမှုတွေကိုတုံ့ပြန်ဆောင်ရွက်ဖို့အသင့်ရှိနေတယ်လို့သူကပြောကြားခဲ့ပါတယ်ရှင်။အမေရိကန်နဲ့ရုရှားကကာကွယ်ရေးဝန်ကြီးတွေဟာ15လတာကာလအတွင်းပထမဆုံးချိန်တယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ရုရှားကာကွယ်ရေးဝန်ကြီး Andriy Belousov တို့ကအင်္ဂါနေ့ကတယ်လီဖုန်းဆက်ပြီးဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့တယ်လို့အမေရိကန်နဲ့ ရုရှားအစိုးရတွေကဆိုပါတယ်မစ္စတာအော့စတင်ကတယ်လီဖုန်းဆက်ခေါ်ဆိုဖို့အဆိုပြုခဲ့တာဖြစ်ပါတယ်မစ္စတာအော့စတင်ကရုရှားနဲ့ယူကရိန်းစစ်ပွဲဖြစ်ပွားနေတဲ့အတော်အတွင်းအပြန်အလှန်ဆက်သွယ်နေကြဖို့အရေးကြီးတယ်လို့အလေးထားပြောဆိုခဲ့ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ဝန်ကြီးတွေဟာယူကရိန်းနိုင်ငံတဝန်းကအခြေအနေတွေနဲ့ပတ်သက်ပြီးအမြင်ချင်းဖလှယ်ခဲ့ကြတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ ယူကရိန်းစစ်တပ်ကိုအမေရိကန်ကလက်နက်တွေဆက်ပြီးထောက်ပံ့နေတာကြောင့်နောက်ထပ်အန္တရာယ်တွေတိုးလာမယ်ဆိုတာကိုမစ္စတာဘလော့ဆော့ဖ်ကအလေးပေးပြောကြားခဲ့တယ်လို့လည်းအဲဒီဝန်ကြီးဌာနကပြောပါတယ်ရှင်။ယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီဟာရုရှားကိုတိုက်ခိုက်တဲ့စစ်ပွဲမှာရုရှားစစ်တပ်ရဲ့ပူးတွဲတပ်ဖွဲ့တွေကိုကြီးကြပ်တဲ့တမှုကိုတခြားသူနဲ့အစားထိုးလိုက်ပါတယ်။ ဒုတိယဗိုလ်ချုပ်ကြီးယူရီဆော့ဗ်ဒိုရဲ့ရာထူးကိုဗိုလ်မှူးချုပ်အန်ဒရီနာတော့ဗ်ဆီလွှဲပြောင်းမှာဖြစ်တယ်လို့မစ္စတာဇယ်လန်စကီးကတနင်္လာနေ့ကဗွီဒီယိုသတင်းစကားတခုကနေကြေညာခဲ့ပါတယ်။အဲဒီလိုအစားထိုးခန့်အပ်ရတဲ့အကြောင်းရင်းကိုမစ္စတာဇယ်လန်စကီးကထုတ်ဖော်ပြောကြားခြင်းမရှိခဲ့ပေမယ့်မစ္စတာဆိုဒိုလက်အောက်မှာစစ်တပ်ဟာပျက်စီးဆုံးရှုံးမှုအများအပြားရှိတဲ့အပေါ်တချို့တပ်ဖွဲ့တွေရဲ့ဝေဖန်မှုတွေတိုးလာနေကြောင်းယူကရိန်းမီဒီယာတချို့ကဆိုပါတယ်။ဖေဖော်ဝါရီလတုန်းကအဲဒီတုန်းကနာမည်ကျော်ကြားတဲ့ဗိုလ်ချုပ်မှူးကြီးဟောင်းဗာလဲရီဇာလူဂျီနီကို ရာထူးကနေဖယ်ရှားခဲ့ပြီးတဲ့နောက်အခုလိုလှုပ်ဆောင်ချက်ထွက်ပေါ်လာတာဖြစ်တယ်လို့ New York Times သတင်းစာကမှတ်ချက်ပြုခဲ့ပါတယ်။ Mr. Zelensky ရဲ့ဆုံးဖြတ်ချက်တွေဟာစစ်တပ်ရဲ့စီးလုံးညီညွတ်မှုကိုချိန်ချောင်နေတယ်လို့အဲဒီသတင်းစာကဖော်ပြထားပါတယ်။အဲဒီရာထူးအပြောင်းလဲဟာယူကရိန်းတပ်တွေရုန်းကန်နေရတဲ့နိုင်ငံအရှေ့ပိုင်းကအခြေအနေတွေကိုကောင်းမွန်လာစေမှာလာစေရမှာအထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းယူကရိန်းပြည်သူတွေကပြောဆိုခဲ့ပါတယ်။ယူကရိန်းပြည်သူတွေဟာအင်တန်အားကောင်းတဲ့ရန်သူနဲ့ရင်ဆိုင်နေရပြီးအဲဒီရာထူးအပြောင်းလဲဟာကောင်းဖို့အတွက်ဖြစ်လာမယ်လို့မျှော်လင့်ကြောင်းမြို့တော်ကီဗ မှာနေထိုင်သူတူက NHK ကိုအင်္ဂါနေ့မှာပြောကြားခဲ့ပါတယ်ရှင်။ဂျပန်အနောက်ပိုင်းကယောတိုခရိုင်ကရှီဟောင်ဗုဒ္ဓဘာသာဘုရားကျောင်းတစ်ခုမှာနှစ်ပေါင်း200လောက်တက်တန်းရှိတဲ့မြေလွှာကနေတူးဖော်တွေ့ရှိခဲ့တဲ့မျိုးစီးကနေပေါက်လာတဲ့ဂျပန်ဟာပွင့်နေပါပြီ။ဦးကြီးမျိုးက Heian Kit နောက်ပိုင်း17ရာစုမှာဆောက်လုပ်ခဲ့တဲ့ Byodo Hin In ဖះเจ้าဟာ UNESCO ကမ္ဘာယဉ်ကျေးမှုအမွေအနှစ်နေရာအဖြစ်အသိမှတ်ပြုခံထားရပါတယ်။အဲ့ဒီဖះเจ้าဟာနှစ်တစ်နှစ်ရဲ့အခုလိုကာလမှာကျောင်းပရဝုံတွင်ဂျပန်အိုတွေကိုထားထားလေးရှိပါတယ်။အခုကပန်းရောင်နဲ့အနီရောင်ပန်းပွင့်တွေပွင့်ပါဝင်တဲ့ပန်းအိုးပေါင်း90လောက်ကိုပြသထားပါတယ်။ Byoduin Temple Lotus လို့ခေါ်တဲ့ဂျပန်မျိုးစာဟာပြီးခဲ့တဲ့25နှစ်ကကျောင်းဝင်းထဲမှာရေကန်တူးဖော်ခြင်းကတွေ့ရှိခဲ့တဲ့မျိုးစည်းကနေပေါက်လာခဲ့တာဖြစ်ပါတယ်။အဲ့ဒီအပြင်အမျိုးစာရဲ့ပန်းပွင့်တွေဟာအပြူရောင်ဖြစ်ပြီးပွင့်ဘက်ကပါပါတယ်။အဲ့ဒီပန်းတွေဟာနိုင်ငံရေးသနာအဖြစ်သတ်မှတ်ထားတဲ့ဟိုအိုဒိုခမရဲ့နေရန်ဘော်ကခြေဟောင်းပကြီးတွေကပန်းတွေနဲ့အင်မတန်တူပါတယ်။ အဲ့ဒီကြာပန်းတွေကိုလာမဲ့လားလေလောက်ထိတွားရောက်ကြည့်ရှုနိုင်ပါတယ်ရှင် NHK World Japan ကသတင်းတွေကိုပွင့်ကတင်ဆက်ခဲ့ပါတယ်နားဆင်အားပေးထတဲ့သောတာရှင်များအားလုံးကိုကျေးဇူးတင်ပါတယ်ရှင်